သပေဘုဒ္ဓဟာအနောက်ချက်ပြုတတ်သလားဆိုတဲ့ခေါင်းစဉ်နဲ့တရားဆက်ဟောပါမယ်။ဒီနေ့ကရှင်သာရိပုတ္တရာကိုရမြတ်ကြီးဉာဏ်ကြီးနှုံးတော့ဉာဏ်တိစ္ဆအစီအစဉ်ပြိကံနေများတဲ့အတွက်ရှင်မောကလန်နောက်သတင်းတပတ်နောက်ကြပြီးတော့တရားရရတယ်ဆိုတဲ့စကားလေးဆက်ထားပါတယ် အဲ့ဒီစကားဆက်ဒီကနေပြီးတော့ပြောပါမယ်ဒီနေ့အမျိုးသမီးတယောက်စီကအတန်ကြားပါတယ်သူဟာတဲ့တရားနောက်အထုတ်မှဖြစ်တော့စောက်ကြည့်မရှိတော့ဘူးစာကတရားအလေဖြစ်နိုင်တယ်ဆိုတဲ့အစွဲကြီးကတ်သွားပါတယ်မှန်ကတော့စာအစွဲမဟုတ်ပါဘူးစာကြောင့်မဟုတ်ပါဘူးရှင်ရင်မှုရဲ့ယုံမှမှုရဲ့ဝေဘာမှုရဲ့ စာငါကသာတတ်တာပဲဆိုတဲ့အနေနဲ့သာမန်ပေါ့ဒီဥက္ကဟမှာအဲ့ဒါလေးအနောက်ရှိဖြစ်တတ်တာပါအဲ့ဒါကိုဘုရားလက်ထက်တော်ကာလကရှင်ပုတိလမထေရကြီးအကြောင်းညာနဲ့ဆက်ဆက်ပြီးတော့သတ္တတရားဖြစ်ဖွယ်ဉာဏ်တိုးပေါ်ကိုဖြစ်အောင်လို့ဖြည့်ရှင်းပြပါမယ်ဘုရားမြတ်စွာတောက်ထင်းရဲ့ဇီတွန်အကြောင်းတော်မှာတရင်သုံးနေတဲ့အခိုက်ပုတိလခေါ်တဲ့မထေရကြီးတစ်ပါးဟာ သူ့အတွက်ဒုက္ခနိဒရဏကိစ္စပါလေဆင်းရဲလွတ်ကြောင်းအကျင့်အာမထုတ်ဘူးစာပေပုချမှုကိစ္စလည်းပဲအရှင်ကုန်းနေတယ်လူမြတ်စွာဘုရားကစဉ်းစားတော်မူတယ်။အော်ဒီပုတိလယဟာဟာမိမိအတွက်ဒုက္ခလွတ်မြောက်ကြောင်းယဟန်ကိစ္စကိုပြုပေါ်တော်မူရဘူး ဒီတိုင်းပဲစာပေကိစ္စနဲ့အချိန်ကုန်နေတာပဲဆိုတာသိတော်မူတော့သူ့ကိုကျင်နာတနာပြီးတော့တဝေကဖြစ်အောင်ကြိုးစားမယ်လို့တဝေကဖြစ်အောင်ဖြစ်အောင်อืมဒီပေးမယ်လို့ဒီလိုအကြံဖြစ်တော်မူပါတယ်သူကစာပေဘက်မှာတော့ဘုဒ္ဓဂေါတမလက်ထက်မှာကလိလာခဲ့တာမဟုတ်ပါဘူးစာရပုဂ္ဂိုလ်ကြီးမဟုတ်ပါဘူး ဝိပဿနာမြတ်စွာဘုရားလက်ထက်တော်ကာလကစပြီးတော့ဗုဒ္ဓဂေါတမလက်ထက်အထိခုနှစ်စုသောမြတ်စွာဘုရားရဲ့လက်ထက်ကာလမှာပေါ့လေအထကတာနဲ့တကောပိဋကသုံးပုံဆောင်ဆရာကြီးပါဓမ္မဂရိကာကြီးလည်းဖြစ်ပါတယ်ပြီးတော့ယဟန်900ကိုလည်းပဲ78ပိုင်းပိုင်းပြီးတော့ဒီနေ့ကို14ကျင်ကြပါသာပြီးဖုချနေတဲ့ပုဂ္ဂိုလ်ကြီးပါအခုကလာသာပြီးလေ့လာတယ်ဆိုတာဟာ လေးကစားတယ်လို့ပါပဲပြီးတော့စာပေရေးလာတယ်ဆိုတာလည်းပဲကိုစာဟုတ်ကနည်းနည်းစုလိုက်ဒီစာဟုတ်ကနည်းနည်းစုလိုက်စာစုပြီးတော့ဒီလိုပဲချမ်းပြကြတာတွေများပါတယ်ခုခေတ်ကဒီလိုမဟုတ်ပါဘူးอืมအာကိုဆောင်ပြီးတော့တကယ်စာတတ်တာပါသူကကောက်တင်းကောက်တန်ကြီးလို့ဆိုပါတယ်ကောက်တင်းကောက်တန်ကြီးဆိုတာလေထဲမှာ စဘာရေးလို့ရှိရင်တချို့စဘာနှံနေဂျုံနှံနေကျန်းနေတော့အဲ့ဒါတွေကိုကောက်ကောက်ပြီးတော့ရှိတဲ့အနေပေါ်လေဒီမှာအဲ့ဒါကောက်တင်းကောက်တန်ကြီးနဲ့ဟိုတုန်းကလုံးဝတန်ကြီးပေါ်ဒီခွာချပုံလေးတွေနားလည်ဖို့ပါပဲမဲ့ရင်နေတဲ့စဘာတွေရိတ်သိမ်းတဲ့အခါမှာစက်မှုထုံးကားတဲ့တန်းကြီးတွေကစက်နဲ့ရိတ်သိမ်းသွားတာပေါ့လေအများကြီးတစ်ထွေးကြီးပါတော့တာရိတ်သိမ်းလို့ကြံခဲ့တဲ့ ကောက်နှံလေးတွေ၊ရေနှံလေးတွေပေါ့ဒီမှာတန်ခဲ့တဲ့ဟာတွေကိုနောက်ကနေလိုက်ကောက်ပြီးတော့စုတာ။ဒါပဲ။စိတ်သိမ့်ဆက်နဲ့ရိတ်ဆက်သွားတဲ့ဟာကတော့တထွေးကြီးပါသွားတာပေါ့။နောက်ကကောက်သိကောက်ပြီးတော့စုရဟာမျိုးကတော့နည်းနည်းပါပါလေးပါပဲ။အဲ့ဒါတော့ပေါ်ချပါတယ်။ဒါသောသဘိုင်ကမြတ်စွာဘုရားရည်ချက်ရှိတဲ့အတိုင်းကုထိလမထေရကြီးနိမိတ်ခံဟောက်ရောက်လာတဲ့အခါမှာ တုတ်ချပုထိလอืมအချီးနေသောပုထိလလာခဲ့အရာကြီးလာခဲ့တော့ထိုင်တော့စသည်ပေါ့လေဒီလိုမိကြတွေရှိပါတယ်နောက်ပြန်သွားလို့ရှိရင်လည်းပဲပြန်သွားတော့ပြန်သွားတဲ့အခါမျိုးမှာလည်းပဲတုတ်ဆပုထိလာကြီးတော့ပြန်သွားပြီဆိုတာပေါ့လေအမြဲတမ်းအဲ့ဒီစကားတွေကိုမိကြတော်မူပြီးတော့တဝေကအရှင်ကြီးဖြစ်စေပါတယ် ဒီတော့မြတ်စွာဘုရားရဲ့ပြင်နာမှုပါတဲ့အတန်တော်ကိုအမြဲတမ်းကြားနေရတော့ပုထိလာကြီးကစဉ်းစားတယ်ငါဟာအထကတာနဲ့လည်းကဝပိဋကသုံးပုံလည်းပဲနှုတ်ငုံဆောင်ထားတယ်တရားကြီးလည်းပဲဟောနေတာပဲဒီဟန်900ကိုလည်းပဲ78စီခွဲပြီးတော့ဗောဒီဒီနေ့စာ78စီကိုချနေတာပဲပြီးတော့မြတ်စွာဘုရားကလည်းပဲအင်ပိပုတိအဲဒုက္ခပုတိလာလို့အများအားပြောပြောနေတယ် ဒါတော့အကြောင်းရှိမှာပဲဆိုပြီးတော့အကြောင်းသူကရှာတယ်။ဟောအကြောင်းကတော့အခြားမဟုတ်ဘူး။ငါမှာသံတရားဥပဒနာတရားမတရားကိုတရားတကယ်အနှစ်သာရကြီးမရှိလို့ဒီလိုတုတ်ဆပုထိလာလို့ငါကိုမိတ်ကြတာဖြစ်ရမှာပဲဆိုတာပေါ့လေ။တောင်ကြရရသွားပါတယ်။သူ့မှာတော့တိလာတော့ရှိပါတယ်။တိလာတော့ရှိသေးပါတယ်။ဒါပေမဲ့လို့တရားအမထုတ်ဘူး။ မကြိုးစားဘူးစာပြေကြိုးပမ်းအားထုတ်မှုတဆင့်ကြိုးကြိုးပမ်းအားထုတ်မှုအစဉ်စဉ်ကြိုးကြိုးပမ်းအားထုတ်မှုဆိုတာပေါ့လေဒီလိုတတိကဘာဝနာတရားတွေအာမထုတ်ဘူးအာမထုတ်တော့တတိတမာတိမဖြစ်ဘူးပေါ့တမာတိနှစ်သာရတွေသူ့မှာမရဘူးတမာတိနှစ်သာရမရဘူးဆိုရင်ယုံနာပိုင်းခြားသိမှုကအစကိုယ်ပိုင်ဉာဏ်လေးတွေပေါ့လေအစဉ်စဉ်အစဉ်စဉ်မဖြစ်ဘူးနောက်ဆုံး ဖြစ်ပြမစငိမ့်တာကိုအရိယာမညာဘုံညာနဲ့မျက်မှောက်ပြီးမသိဘူးတကယ်နှစ်တာတာတွေမရှိဘူးအဲ့ဒီအနှစ်တာတာကင်းမဲ့တာကိုအကြောင်းပြပြီးတော့တုတ်ဆ empty တို့ဒီလိုဆိုရတယ်ဒီတော့သဘောမှန်တွေကိုအခြေခံစပြီးတော့အစစ်စစ်မသိရင်အလိုက်တင်နေလို့ရှိရင်အခြေခံအနှစ်တာတာမရှိတော့အချင်းကြီးပဲဆိုတာကအလကအချင်းကုန်တာပဲဆိုတာပေါ့လေ ဒီမှာသွားပြီးတော့ပောက်ချက်ကြပါတယ်အဲ့ဒါသူ့ကိုသူသူ့ဘဝသူပြန်ပြီးတော့မြင်ပါတယ်ဝိလိလံထေရပြီးတော့တောင်ကဖြစ်ပြီးတော့သူကတောထွက်ဖို့ရံပေါ့လေတောထွက်ပြီးတော့သမဏတမခေါ်တဲ့ကိလေသာငြိမ်းချမ်းတရားတွေအထုတ်ဖို့ရံဆုံးဖြတ်ချက်ချလိုက်သူပိတင်ကနေလည်းပဲပြင်ပါတယ်ပြင်ပြီးတော့နောက်နေ့မိုးတောင်ရခါမှာပေါ့လေ နောက်ဆုံးအာယုံတက်ပေါ့နောက်ဆုံးပြီသူထာမှာစာပေသင်ကြားတဲ့ယဟန်တစ်ပါးနဲ့အတူပေါ့တိတ်တိတ်လေးထွက်သွားတယ်ကျောင်းတိုက်ထဲမှာနေတဲ့သူတစ်ပည့်တွေဟာမိမိတို့ရဲ့ဆရာပဲဆိုတာဘယ်သူမှတတိမထားလိုက်ဘူးဘယ်ထိထွက်သွားလဲလို့ဆိုတော့မိုင်ပေါင်းများစွာဝေးတယ်ပါဠိစာပေရဆိုလို့ရှိရင်ယူဇနာ120กว่าဝေးတဲ့တောကျောင်းတစ်ခုမှာသွားပြီးတော့တရားအထုတ်တယ်တဲ့ အဲ့ဒီကမ္မထရောက်မှလည်းပဲယဟန်တော်၃ကြိတ်ပေါ့တရင်တုံနေပါတယ်ယဟန်လာကြီးပါပဲအကုန်လုံးအဲ့ဒီနေရာရောက်သွားတော့ပုထိလမထေရကြီးဟာ30တဲကအကြီးဆုံးတန်ခထေရကြီးထံချင့်ကပ်ပြီးတော့ဟောစီယောမီဗန္ဒီဟောထရှင်ဖရာရှင်ဖရာဟာရှင်ဖရာတို့ဟာတတိတော်ရဲ့ အားကိုးရာခိုးလုံးရာဖြစ်ကြပါဖေဟာတဲ့ဟိုတုန်းကကမ္မထန်တောင်းပုံလေးပေါ့လေအဲ့ဒါလိုကြီးဆုံးမထေရီထံလျှောက်ထားပါတယ်ရှိရကမ္မထန်တောင်းနေနေရတော့လွယ်လွယ်ပါပဲအရှင်ဘုရားအရှင်ဘုရားတပည့်တော်ရဲ့အားကိုးရာဖြစ်ပါဆိုတာလွယ်လွယ်ကြီးပြီးပါအကုန်လုံးနားလည်ပါတယ်အခုခေယောဂီတွေတော့အသသရာပေါ်လीတင်ပြနေရတာဒုက္ခတော့ရောက်သားပဲတော်တော်အချိန်ကုန်နေတော့ လည်းပဲယောဂီလည်းပဲသုံးလို့အောက်ကတင်ပါခုဇရာတွေဒုခုဇရာတွေဘာတွေသုံးတာပါဆိုမှအဲ့ဒါတွေဟိုကတော့ဘာမှပေါ့မပေါ့ဒီတော့အကြီးဆုံးမထေရကြီးကကမ္မထတောင်းတဲ့ပုထိလမထေရကြီးရဲ့အခြေအနေကိုကြည့်လိုက်တဲ့အခါသူဟာသာတပေဒမထေရကြီးသာတပေဒမထေရကြီးဆိုလို့ရှိရင်တော့လိလာထားတဲ့စာပေအကြောင်းပြပြီးတော့သူ့မှာ ငါကသာတပုဂ္ဂိုလ်ကြီးပဲငါမှတပည့်ကြီးဘယ်လောက်ရှိတာပဲဂိုင်းကြီးဆက်ချက်ဆက်ချက်ဂိုင်းဖွဲ့ပြီးတော့တနေ့ကိုစာပေဆက်ချက်ကျင်ပို့ချနေတဲ့ပါမောက္ခကြီးပဲဆိုတာပေါ့လေဥပဒိမြတ်စွာဘုရားလက်ထက်တော်ကာလကစပြီးတော့အခုအထိအဲ့ဒီအလေးချင်းကပါလာတယ်ဆိုတော့မာနတော်တော်ဒုတွေကြီးနေတယ်အဲ့ဒါကိုခုနမထေရကြီးကမြင်ပါတဲ့ မြင်တော့ဒီမှန်ကြသွားဖို့အတွက်တော့လိုတယ်ဆိုတာပေါ့ဒီမှန်လျှော့ပေးဖို့အတွက်တော့လိုတယ်ဆိုတာပေါ့ဒီရစဉ်းစားပါတယ်ဒီမာနလျှော့ပေးရတာဟာသိအရေးကြီးပါတယ်မာနမကြလို့ရှိရင်တရားအထုတ်တဲ့နည်းတွေပေးလို့ဘယ်နည်းနဲ့မှမရနိုင်ဘူးပြီးတော့ပထမဆုံးမထေရကြီးကဒုတိယမထေရကြီးလွှဲလိုက်တယ်အဲ့ဒီမထေရကြီး ဒုတိယမဏိဌာန်သွားပြီးတော့ကမ္မထာယူပါကမ္မထာတောင်းပါညွန်တဲ့အတိုင်းပဲဒုတိယမထေရသွားတာပဲအဲဒီဒုတိယမထေရလည်းပဲအစဉ်စဉ်တတိယမထေသရုဒ္ဓမထေစသည်ပေါ့လေလွှဲလိုက်တာနောက်ဆုံး9နှစ်အရွယ်တာမဏိငယ်ရိဌာန်ထိရောက်သွားပြီအဲဒီလိုတွင်လေးဌာန်ရောက်သွားတဲ့အခါမှာသူ့စီမှာရှိတဲ့ဥက္ကဟမာနတွေဟာတခါတည်းကိုအကုန်လုံးညော့ပြီးတော့ပြိုကျသွားပြီ ဒီဟာလေးကိုပေါ်လွင်အောင်လို့ဘုန်းကြီးကလက်တွေ့ဘုဒ္ဓတာလေးပြောပြရစီအဲဒါကတော့အခြားမဟုတ်ပါဘူးလွန်ခဲ့တဲ့တစ်ပတ်လောက်ကဘုန်းကြီးကဒီပခုံးကြောတွေကြောကြောတွေပေါ့လေတက်တော့ဒီကဝေယဝစ္စအဖွဲ့တွေကတခါတူ physical therapy ပေါ့လေဘုန်းကြီးကလာပြီးတော့ကုပေးပါလားကရင်မော်တက်ပြီးတော့ပက်လည်းလည်းနေရတယ်မှောက်လည်းလည်းနေရတယ်ဘေးဆောင်လည်းနေရတယ်သူကဘာပြောလဲဆိုတော့ အသက်ပြင်းပြင်းစီခိုင်းတယ်နောက်ပြီးတော့စိတ်ကိုလျှော့ပေးပါတဲ့ဒီလိုကုသတဲ့နည်းလည်းဘုန်းကြီးကကုသမခံရဘူးတော့စိတ်လျှော့ပေးပါဆိုတော့ဘုန်းကြီးကတော့တတ်နိုင်နေရတယ်လျှော့တာပဲဒါပေမဲ့မလျော့ဘူးစိတ်ကမလျော့တော့ဟိုမှာအကျော်တွေကသွားတင်းနေတော့အဲ့ဒီတခါကြီးကဘုန်းကြီးကုလို့မရဘူးခက်ပြီးတော့ အသက်ကြီးနေရှိပါဆိုလို့ရှိရင်လည်းခွန်ကြီးကရှိတော့ရှိပါတယ်။ကြာတော့နည်းနည်းမောလာတော့မရှိဘူး။သူကပဲအတင်းရှိခိုင်းနေတာ။နောက်တော့အေးလေယောဂပြောရှင်လို့ရှိရင်တော့သူပြောတဲ့အတိုင်းလုပ်မှာပဲဆိုပြီးတော့စိတ်ကလေးအသားလေးချော့လိုက်တာ။အတက်လည်းပဲသူရှင်းကြတဲ့အတိုင်းပေါ့လေ။ပြင်းပြင်းရှိပြင်းပြင်းရှိမှမှရှိစုမှမှရှိပြင်းပြင်းရှိဖြည်းဖြည်းရှိပေါ့။သူရှင်းကြတဲ့အတိုင်းလုပ်ပါ။အဲဒီတော့မှသူလုပ်လို့ရတာပါလေ။စိတ်ချော့လိုက်တော့လည်းအကျိုးတွေကရော့သွားတော့ သူကုသရတာလွယ်သားပဲသူစောစောကတော့လူကောင်ရတော်တော်ပင်ပန်းရှာတယ်မှာအဲ့ဒါနဲ့တွားပြီးတော့ကြိုက်နေတယ်ပရိလမထေရကြီးလည်းပဲသာမဏေရတက်နေတော့တရားနိလန်ပေးလို့မလွယ်ဘူးအဲ့တော့သူ့ကိုမာနရီလက်လုခိုင်းတာပေါ့လေလုခိုင်းတော့ကိုရင်လေးစီရောက်တဲ့ခါကျတော့အကုန်လုံးခါလေးရော့ပြသွားတာပဲကျဲဟန်နေလို့အဲ့ဒီပုံမှန်လေးနဲ့တွားပြီးတော့ကြိုက်နေပါလားအဲ့လိုကိုရင်ကိုရင်လေးထံရောက်သွားတော့ သင်္ကန်းလေးကိုတတ်တရရဝေးပြီးတော့လက်ဥဖြူမိုးပြီးတော့ဆောင်းရောက်ထိုင်ပြီးတော့တရားတောင်းတယ်ဘယ်လောက်ကြီးမျိုးစရာကောင်းတယ်မန္တိကျိုးသွားတာမှတကယ်ကိုကျိုးသွားတာပဲသူသားလောက်သူကြီးလောက်ရှိတဲ့ကိုရင်လေးအနီးပါးမှာလက်ဥဖြီးပြီးတော့ကမ္မထန်တောင်းတာသိကြီးမျိုးစရာကောင်းတာကိုရင်လေးကိုကိုရင်လေးကကမ္မထန်တောင်းတော့ကိုရင်လေးကဟာဆရာတော်ဖရာဆရာတော်ကအတိတ်ကြီးတာပဲဆရာတော်ကြီးကတော့မှစာပေဘုဒ္ဓတာတွေတပည့်တော်တွေယူစရာတွေအများကြီးရှိပါတယ်ဆရာ ဆရာတော်ကအခုကမ္မထမ်းလာပြီးတော့တောင်းနေဆိုတော့တော်ပါမလားပေါ့ဒီလိုတော့မှပြောပါသေးတယ်ဒီတော့ပုရိသမထေရကြီးကသူတော်ကောင်းနဲ့သဗ္ဗုဒ္ဓိစာသူတော်ကောင်းမှတ်ခြင်းကိုရင်လေးပေါ့လေဒီလိုမလုပ်ပါနဲ့ဒီလိုမပြောပါနဲ့တပည့်တော်ရဲ့အကုရာဖြစ်အောင်ပေါ့อืมဖြစ်ပါတပည့်တော်ကမ္မထမ်းပေးပါလို့ဒီလိုဆက်တယ်ပြီးတော့တောင်းပါတယ်ဒီတော့ကိုရင်လေးကဆရာတော်တဲ့ ကယ်လို့အရှင်ဘုရားတပည့်တော်ပြည့်တဲ့ဩဝါဒနိလန်အတိုင်းလိုက်နာနိုင်မယ်ဆိုရင်အရှင်ဘုရားရဲ့ကမ္မထမ်းဆရာဖြစ်မယ်အရှင်ဘုရားရဲ့အာဟုဆရာဖြစ်ပါမယ်ဆရာတဲ့လူပြန်ပြီးတော့လျှောက်ပါတယ်အဲ့ဒီလိုမထေရကြီးကမိန့်ကြားတဲ့အခါကိုကြီးလေးကပုတိလမထေရကြီးညွှန်ကြားတဲ့အတိုင်းလိုက်နာမှုရှိမရှိစုံစမ်းလို့တဲ့အနေနဲ့ဆရာတော်တဲ့ဟောဒီနာမှာ ရေအိုင်တစ်ခုရှိတယ်အဲ့ဒီရေအိုင်နဲ့ဆင်းလိုက်သမ်းပါတဲ့တစ်ချက်တည်းနဲ့အမိပေးလိုက်တာပဲဒီခါလေးဆင်းသွားတာပဲနောက်ရေအိုင်နဲ့ရောက်တဲ့အခါသူဝိလာတဲ့သင်္ကန်းကြီးအဖို့တာသင်္ကန်းကြီးလို့ဆိုပါတယ်သင်္ကန်းရေဆိုတာနဲ့ပဲအရှင်ဖြစ်ကကားပြန်တက်ခဲ့ပါဆိုတာတခွန်းလေးသောစကားနဲ့ပဲပြန်ပြီးတော့တက်ခဲ့တာပဲအဲ့လောက်ကြီးပထီကြီးကလည်းဘယ်လောက်နှလုံးသွင်းကောင်းတယ်ဆိုတော့ကိုရင်လေးကတော့မိဘုံနဲ့ခုံချင်းဆိုရှင်းမှာပါပဲတဲ့ ဒီလောက်အထိသူကအာမခံရဲပါတယ်ဒီတော့ကိုရင်လေးကစမ်းတတ်တဲ့အနေနဲ့ပေါ့လေခုနမထေကြီးတောတတအဲဩဝါဒခမပေါ့လေဩဝါဒခံယူနိုင်တဲ့အရေးချင်းရှိရှိဆိုတာလက်တွေ့စမ်းလိုက်ပါတယ်စမ်းလိုက်တဲ့အခါကျတော့ဓမ္မကောင်းကောင်းကြီးမထေကြီးဟာဩဝါဒခံယူနိုင်တဲ့အခြေအနေမျိုးပေါ့လေလက်တွေ့ကြပါတယ်စိတ်ကြည်ရစရာကောင်းပါတယ်ဒီနေရာမှာပုရိလမထေကြီးကဒေါသအဲမာနတွေရှင်းသွားတဲ့အပြင် တရားကိုတကယ်လူချင်းကြောင်းကြတတ်တဲ့နေရာမှာသိထင်ရှားပါတယ်ပြီးတော့သူဟာသူတသက်တာမှာတော့အဲ့ဒီအထိဗာတရားမှသူအာမထုတ်ခဲ့သေးပါဘူးအဖြူတွေတက်တက်လို့ဆိုရမှာပါပဲကိုရင်လေးကကမ္မထံကျင်းကျင်းပဲပြေးပါတယ်ဆရာတော်တဲ့ဒီနေရာမှာတောင်ဖို့အပေါက်6ခုရှိတယ်တောင်ဖို့တစ်ခုရှိပါတယ်တဲ့အဲ့ဒီတောင်ဖို့ထဲမှာအပေါက်တစ်ပေါက်ကနေပြီးတော့ဖုတ်ဝင်သွားတယ်တဲ့ ပုတ္တတဝါအဲ့ဒီဖုတ်ကိုမိအောင်ဖမ်းဖို့အတွက်ကတော့အပေါက်၅ပေါက်ကိုပိတ်ပြီးတော့တစ်ပေါက်ကစောက်ဖမ်းဖရာတဲ့အဲ့ဒါလို့ဆိုရင်ဖုတ်မိမှာပဲဒါလိုပဲမျက်စိနဲ့နှာခေါင်းရှာကိုခေါ်တဲ့တွား၆ပေါက်တွေကိုထိမ့်ချုပ်ပြီးတော့မနောဒွါရခေါ်တဲ့တစ်ပေါက်ကနေပြီးတော့ပေါ်တယ်ခင်ပေါ်လာသမျှအာယုန်တွေကိုမလွတ်တမ်း မှတ်ပါတော့တဲ့အဲ့ဒီစိတ်ကိုမိအောင်ဖမ်းပါတော့တဲ့ဒီလိုပဲဖြစ်လိုက်ဒီလောက်ကြောက်ရုံနဲ့ပဲသတ္တပိဒမထေရကြီးဆိုတော့တစ်ခဏလေးတစ်ခါလည်းပွင့်သွားတာမောင်ကန်းထဲမှာမီးလေးထွန်းကြည့်တဲ့အခါကျတော့လင့်လည်းဖြစ်သွားတယ်လို့ပြောတယ်ခါလေလုံကြီးလုံကြီးကန်ကြီးတွေအကုန်လုံးသဘောပေါက်နားလည်တော့တာပဲဟွန်းကဲတော်ပြီငါရှင်တဲ့ဒါကူကြီးတော်ပါပြီဒီလောက်ဆိုလို့ရှိရင်ဒီလိုသဘောပေါက်ပါပြီတဲ့အဲ့ဒါကိုရင်းကြီးကကမ္မထာပေးလိုက်လို့မထေရကြီးကမ္မထာကြီးတွေရသွားတာ ဆိုလိုတာတော့စက္ကုံတရေအစရှိတဲ့အိန္ဒြေ၅ပါးကိုအထူးဆောင်ကြည့်ဖို့ပြောတာပါပဲမျက်စိခေါ်တဲ့စက္ကုံတရေကရူပါယုံကိုအဲစက္ကုံတရေနဲ့ရူပါယုံကိုမိမယောက်ျားကိုပေါ့လေမြင်သွားတဲ့အခါမျိုးဟာအဲ့ဒီမြင်ရတဲ့မိမယောက်ျားရဲ့ပုံသဏ္ဍာန်ကိုလှမလှကြည့်တတ်တဲ့အကြည့်တဲ့အလေးဟာဒါလူတိုင်းမှာရှိပါတယ် မဆောင်စည်းတဲ့ပုဂ္ဂိုလ်တွေမှာဖြစ်ပါတယ်အဲဒီလိုဖြစ်လို့ရှိရင်ဒါနိမိတ်တဲ့ကာဟဆိုတာအကျဉ်းစာအပေါင်းလိုက်အနေနဲ့ကိလေသာဖြစ်သွားပြီနောက်အဲဒီပုံသဏ္ဍာန်မှာဒီကိုယ်လုံးမှာရှိတဲ့မျက်နှာတို့နဖူးတို့ပါးတို့မေးစေးတို့စသည်ပေါ့ဒီအဲဒါဒီအကုန်လုံးလျှောက်ပြီးတော့သုံးတတ်တော့တာပဲသူရဲ့ကျုံဟန်ရေဟန်တွားဟန်လာဟန်မူရာတွေလည်းပဲအကုန်လုံးလိုက်ပြီးတော့ကြည့်တော့တာပဲလိုက်ပြီးတော့လေ့လာတော့တာလေ့လာလို့ရှိရင်အသေးစိတ် ဒီမူရာလေးတွေကြည့်ပြီးတော့ဒီအသေးစိတ်နဖူးလေးကလှလိုက်တာပါးလေးကလှလိုက်တာစသည်ပေါ့လေဒီမှာအနုပစ္စနဲ့ကာဟဆိုတာဖြစ်သွားတာပဲအဲ့ဒါကိရိတာကြီးချက်ပြီးတော့ပွားတော့တာပဲထို့အတူကြားရနာရစရထိရကလည်းပဲဒီတိုင်းကြီးပဲအိန္ဒြေမဆောင်ဘူးဆိုလို့ရှိရင်ဒီလိုကိရိတာကြီးဖြစ်တတ်တာမဟုတ်လို့အဲ့ဒီကိရိတာကြီးဖြစ်ရနေရကနေပြီးတော့မနောဒဝါဒခေါ်တဲ့ရှိမစိတ်နဲ့ ဖမ်းပါညုံညာလေးကြားရုံညာလေးဖြစ်အောင်ရှုမှတ်ပါရှုမှတ်လို့ရှိရင်ဒီစိတ်ကိုနိုင်နှင်းလာမယ်လို့ဒီလိုဟောတဲ့သဘောမျိုးပါပဲအဲလိုသဘောပေါက်နားလည်ပြီးတော့မထေရကြီးဟာကရဇကာယခေါ်တဲ့သူ့ကိုယ်ပေါ်မှာစက္ကုန္ဒရီစားကြည့်တဲ့အိန္ဒြေတွေထိမ့်ထုတ်ပြီးတော့ပေါ့လေသူ့ကိုယ်ပေါ်မှာစိတ်ဆိုင်ပြီးတော့ပေါ်သမျှဟာတွေရှိတယ်ရှိတော့စိတ်တွေတည်ငြိမ်လို့ရတာလား ယုံနာပိုက်ခါတိမှုကအစပေါ်လို့ဒီမှာတော်တော်လေးကိုအခြေကျတာလားအဲ့ဒီလိုအခါမျိုးမှာမြတ်စွာဘုရားကအဝေးကမြင်တော်မူပြီးတော့ရှင်ဘုဒ္ဓိလမထေရကြီးကိုအားပေးတယ်ယောဂဝိဇာရိဘူရိအာယောဂဘူရိတံခယောဧတံတိတာပဋ္ဌာန်ယတဝဘွာယဝိဘွာယသတထတဏာနိဝေစေယတထဘူရိပဝတတိတဲ့ဖြစ်သား တရားအထုတ်ခြင်းကြောင့်မြည်ကြီးတစ်ဖွဲ့တူးတဲ့ကြီးမားတဲ့ပညာဟာတကယ်ကိုဧကံဖြစ်လာတယ်ဖြစ်ပွားလာတတ်တယ်။အာမထုတ်ခြင်းကြောင့်အတိပညာဟာဆုပ်ယုပ်ကြပြတယ်။အာထုတ်ခြင်းကြောင့်အတိပညာတိုးတဲ့အာမထုတ်ခြင်းကြောင့်အတိပညာအတိပညာဆုပ်ယုပ်တယ်ဆိုတဲ့ဒီနှစ်ချက်ကိုဒီနာလည်ပြီးတော့သင်ချက်သားမြည်ကြီးတစ်ဖွဲ့တူးတဲ့ကြီးမားတဲ့ပညာဖြစ်နိုင် လောက်တဲ့နီးနဲ့ ကြိုးစားပြီးတော့တဲ့ကိုကိုကိုပေါ့လေကဲတင်ပြီးတော့ဆိုတဲ့ဒီလိုအားပေးတဲ့တရားသာလေးကြားရတယ်။လူတရားသာလေးကြားရတော့ပုရိလမထေရကြီးဟာတရားတွေထူးခြားခြားတိုးတက်ပြီးတော့ဥပဒနာဉာဏ်ရင်းကျက်ပြီးနောက်ဆုံးရတ္တဖို့ပေါ့ရောက်သွားပါတယ်။အဲဒီမှာပုရိလမထေရကြီးဟာစာရိတိတ်တတ်တာပဲ။စာရိတတ်ပြီမဲ့လို့တခဏလေးပဲရဟနာဖြစ်သွားတာပဲ။ပြီးတော့စာတတ်တာဟာတရားအနှောက်အယှက်ဖြစ်တဲ့ ဖြစ်တတ်တယ်ဆိုတာမဟုတ်ပါဘူးอืมစာကအနောက်ရှက်မဖြစ်ပါဘူးစာမန်ကဥက္ကဟမန်ကအနောက်ရှက်ဖြစ်တတ်ပါတယ်ပြီးတော့ဝေဘန္တာတွေယုံမှားတာတွေအဲ့ဒါတွေကအနောက်ရှက်ဖြစ်တတ်တယ်ဆိုတာဒီနားလည်ဖို့ပါပဲဒီမှာအဲ့ဒီဝိတုကြောင့်တေချာကျနာဒီနားလည်ပြီးတော့ဘုရားခွန်ကြီးတွေတွေမိမိတို့တသမြလေးနဲ့อืมမှန်မှန်းသားတွေမထားပဲနဲ့ညင်ကြတဲ့အတိုင်းကြိုးစားအားထုတ်လို့ရှိရင်ပုတိလမထေကြီးလို့မဟုတ်တော့မှထိုက်တန်သမျှပေါ့လေ တရားရတာလေးတွေတွေ့သွားဖို့ရရှိပါတယ်အဲဒီတိုင်းကြိုးစားအထုနိုင်ရပါစေလို့ဒီနေ့တိုက်တွန်းရင်းပေါ့လေတရားအဆုံးသတ်လိုက်ပါတယ်